ဒီလိုပဲတင်လင်ခွေသက်တောင့်သက်သာဒကာကြီးတွေဒကာမကြီးတွေအောက်မှာမထိုင်နိုင်တဲ့ဒကာကြီးတွေဒကာမကြီးတွေကလည်းထိုင်ငုံနဲ့ထိုင်အောက်မှာထိုင်နေတဲ့ပုဂ္ဂိုလ်လည်းအခင်းလေးတွေတည်တည်ချာချာတက်တက်ရက်လုပ်ပြီးတော့ဦးဇင်းတို့တဏှာကြီးအချိန်ရပါသေးတယ်တဏှာကြီးချိန်လောက်ဦးဇင်းတို့မေတ္တာကမ္မထံကို အလုံးစီဖြန်းကြရအောင်ကဲအလုံးဘယ်ဘက်လဲဘောညာဘက်လဲလေးထပ်တင်းခန္ဓာကိုယ်တက်တောင့်တက်တာလေးနဲ့ထိုင်ပါခေါင်းတွေခါတွေကြောတွေညှင့်မထားနဲ့တင်းမထားနဲ့စိတ်ကလေးကို ဖြေချလျှော့ချ စိတ်လေးငြိမ်းအေးနေအောင်ထားစိတ်ကလေးငြိမ်းအေးပြီးကြီးနေအောင်ထားခါကြော်တွေကုတ်ကြော်တွေကိုဖြေချလျှော့ချ ခေါင်းနေစားပြီးစစ်ပြီးတော့စိတ်ကိုဖြေချလျှော့ချစိတ်ကိုငြိမ်အောင်ထားစိတ်ကိုအေးအောင်ထားစိတ်ကိုကြည်ပြီးနေအောင်ထားအတိတ်တွေးမှုအနာဂတ်တွေးမှုတွေလည်းမရှိသေးတော့နဲ့ပစ္စုပန်မှာပဲစိတ်ကလေးငြိမ်ပြီးအေးပြီးကြည်နေအောင်ထားပါစိတ်ကလေးငြိမ်အေးပြီးကြည်လင်းလာရင်ဦးဇင်းတို့ ကိုယ်ခန္ဓာကိုယ်ကနေပြီးတော့စัจ java လာ အနှံ့မေတ္တာတွေကို ဖြန့်ကျက်မယ်ကိုယ်ခန္ဓာကိုယ်ကိုစိတ်နဲ့အာယုံပြန်ယူငါခန္ဓာကိုယ်ကြီးကျမ်းမာလို့ချမ်းသာပါစေ ငါရဲ့ခန္ဓာကိုယ်ကြီးသည်ကျမ်းမာလို့ချမ်းသာပါစေငါသည်ကျမ်းမာလို့ချမ်းသာပါစေ ငါသည်ကြမှာလို့ချမ်းသာပါစေတကူလုံးကိုခြုံပြီးတော့ကိုယ့်ရဲ့စိတ်တွေငြိမ့်သွားအောင်လို့အေးသွားအောင်လို့ငါသည်ကြမှာလို့ချမ်းသာပါစေ မိမိရဲ့ခန္ဓာကိုယ်ကိုရောစိတ်ရောငြိမ်အေးပြီးတော့ချမ်းသာကိုရောစိတ်ရောငြိမ်အေးပြီးတော့ချမ်းသာကဲကိုရဲ့အမေရဲ့မျက်နှာကိုမြင်အောင်ကြည့်ကိုရဲ့မိခင်ရဲ့သေဆုံးသွားတော်မှသူတို့ရဲ့မျက်နှာမြင်အောင်ကြည့်တက်ရှိထင်ရှားရှိရင်လည်းရှိတဲ့မိခင်ရဲ့မျက်နှာကိုမြင်အောင်ကြည့် ညောင်ကြည့်ပြီးတော့အမေချမ်းမာလို့ချမ်းသာပါစေအမေချမ်းမာလို့ချမ်းသာပါစေဘေးရန်ခတ်သိမ်းအင်းငိမ့်ပါစေ ဒေါသခတ်သိမ်းအင်းငြိမ်းပါစေဆင်းရဲခတ်သိမ်းအင်းငြိမ်းပါစေနှလုံးစိတ်ဝမ်းအေးချမ်းပါစေအမေကျမ်းမာလို့ချမ်းသာပါစေ ဘေးရန်ခတ်သိမ်းအေးငြိမ်းပါစေဒေါသခတ်သိမ်းအေးငြိမ်းပါစေဆင်းရဲခတ်သိမ်းအေးငြိမ်းပါစေနှလုံးစိတ်ဝမ်းအေးချမ်းပါစေအာယုယူပါကိုယ့်ရဲ့အမေရဲ့ ကြည်လင်ပြီးပြုံးရွှင်နေတဲ့မျက်နှာလေးကိုမြင်အောင်ကြည့်ပါမိဘယေရှုကိုယ်နဲ့အာယုံယူပြီးတော့အမေချမ်းပါလို့ချမ်းသာပါစေဘေးရန်ခတ်သိမ်းအေးငြိမ်းပါစေဒေါသခတ်သိမ်းအေးငြိမ်းပါစေ ဆင်းရဲခတ်သိမ်းအေးငြိမ်းပါစေနှလုံးစိတ်ဝမ်းအေးချမ်းပါစေအဲကိုယ့်ရဲ့အဖေရဲ့ပြုံးရွှင်နေတဲ့မျက်နှာကိုမြင်အောင်ကြည့်ပါ ဘေးကျမ်းမာလို့ချမ်းသာပါစေဘေးရန်ခတ်သိမ်းအေးငြိမ်းပါစေဒေါသခတ်သိမ်းအေးငြိမ်းပါစေဆင်းရဲခတ်သိမ်းအေးငြိမ်းပါစေ နှလုံးစိတ်ဝမ်းအေးချမ်းကြပါစေအဖေကျမ်းမာလို့ချမ်းသာပါစေဘေးရန်ခတ်သိမ်းအေးငြိမ်းပါစေဒေါသခတ်သိမ်းအေးငြိမ်းပါစေ င်းရဲခတ်သိမ်းအေးငြိမ်းပါစေနှလုံးစိတ်ဝမ်းအေးချမ်းပါစေအဖေချမ်းပါလို့ချမ်းသာပါစေဘေးရန်ခတ်သိမ်းအေးငြိမ်းပါစေ ဒေါသခတ်သိမ်းအေးငြိမ်းပါစေစေရခတ်သိမ်းအေးငြိမ်းပါစေနှလုံးစိတ်ဝမ်းအေးချမ်းပါစေ ငါတို့ရဲ့မိသားစုအားလုံးကိုယ့်ရဲ့အိမ်မှာရှိနေတဲ့မိသားစုတွေအားလုံးရဲ့မျက်နှာတွေပေါ်အောင်ယဉ်ကြည့်လိုက်ပါငါတို့ရဲ့မိသားစုအားလုံးဘေးရန်ခတ်သိမ်းအေးငြိမ်းပါစေ ဒေါသခတ်သိမ်းအေးငြိမ်းပါစေဆင်းရဲခတ်သိမ်းအေးငြိမ်းပါစေနှလုံးစိတ်ဝမ်းအေးချမ်းပါစေအားတို့ဤမိသားစုအားလုံးဘေးရန်ခတ်သိမ်းအေးငြိမ်းပါစေ ဒေါသခတ်သိမ်းအေးငြိမ်းပါစေဆင်းရဲခတ်သိမ်းအေးငြိမ်းပါစေနှလုံးစိတ်ဝမ်းအေးချမ်းပါစေငါတို့ဤမိသားစုအားလုံးဘေးရန်ခတ်သိမ်းအေးငြိမ်းပါစေ ဒေါသခတ်သိမ်းအေးငြိမ်းပါစေစေရခတ်သိမ်းအေးငြိမ်းပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ ဆရာသခင်ကျေးဇူးရှင်အပေါင်းတို့မိမိလောကီ လောကုတ္တရာနှစ်ဖြာမှာသင်ကြားပြတပို့ချပေးခဲ့ဘူးကုန်သောဆရာသခင်ကျေးဇူးရှင်အပေါင်းအာလုံးသောဆရာသခင်ကျေးဇူးရှင်အပေါင်းတို့ဘေးရန်ခတ်သိမ်းငြိမ်းကြပါစေ ဒေါသခတ်သိမ်းငြိမ်းကြပါစေစေရခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေစိတ်ထက်မှာကြည်နူးပြီးတော့ဝမ်းသာလောင်ဖို့ပါ ဆရာသခင်ယေရှုရှင်ပေါင်းတို့ဘေးရန်ခါသိမ့်ငြိမ်းကြပါစေဒေါသခါသိမ့်ငြိမ်းကြပါစေဆင်းရဲခါသိမ့်ငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ ဆရာသခင်ကျေးဇူးရှင်ပေါင်းတို့ဘေးရန်ခတ်သိမ့်ငြိမ်ကြပါစေဒေါသခတ်သိမ့်ငြိမ်ကြပါစေဆင်းရဲခတ်သိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ တစွန်တရားမှမှအစပြုပြီးတော့မိမိဘောမှာကြွမွေးစောင့်ရှောက်လှူဒန်းပေးခဲ့ကြဘူးကုန်သောဦးကြီးဦးလေးအဖိုးဖွားဆွေမျိုးများနှင့်တကွအာလုံးသောကျေးဇူးရှင်အပေါင်းတို့ဘေးရန်ခတ်သိမ့်ငြိမ်ကြပါစေဒေါသခတ်သိမ့်ငြိမ်ကြပါစေ ဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေတသွန်တရားမမဆပ်ပြွေကျွေးမွေးစောက်ရှောက်လူဒံပေးကြကြဘုကုန်သောအဖိုးဖွားဆွေမျိုးများနှင့်တကွာအလုံးသောဂျေဇုရှင်ပေါင်းတို့ဘေးရန်ခတ်သိမ်းငြိမ်းကြပါစေ ဒေါသခတ်သိမ်းငြိမ်းကြပါစေဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေပဇွန်တရားမမအဆက်ပြီးကျွေးမွေးစောင့်ရှောက်လူဒံပေးကြဘူးကုန်သော ထမင်းတလုံးရေတမုတ်စသည်ကျွေးမွေထောက်ပံပေးခဲ့ကြဘူးကုန်သောအလုံးသောမိဘဘိုးဘဆွေမျိုးများနဲ့တကွာအလုံးသောကျေးဇူးရှင်အပေါင်းတို့သည်ဘေးရန်ခတ်သိမ့်ငြိမ်ကြပါစေဒေါသခတ်သိမ့်ငြိမ်ကြပါစေဆင်းရဲခတ်သိမ့်ငြိမ်ကြပါစေ နှလုံးစိတ်ဝမ်းအေးချမ်းကြပါစေငါတို့နေအိမ်အတွင်း၌ရှိကြကုန်သောမိသားစုအပေါင်းတို့နှင့်အလုံးသောမြင်အပ်မမြင်အပ်လူနာမြမာတ္တဝါအပေါင်းတို့သည် ဤအိမ်ဤဝေးဤခြံတွင်းမှာရှိကြကုန်သောမြင်အမမြင်အလူနာမြမာတတ္တဝါအလုံးတို့သည်ဘေးရန်ခတ်သိမ့်ငြိမ့်ကြပါစေဒေါသခတ်သိမ့်ငြိမ့်ကြပါစေစင်ရခတ်သိမ့်ငြိမ့်ကြပါစေ နှလုံးစိတ်ဝမ်းအေးချမ်းကြပါစေဤအိမ်ဤဝင်းဤချမ်းတွင်မှရှိကြကုန်သောလူနာမြမတတ္တဝါအလုံးတို့သည်ဘေးရန်ခတ်သိမ့်ငြိမ့်ကြပါစေဒေါသခတ်သိမ့်ငြိမ့်ကြပါစေ ဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေယင်ဤဝိဤချမ်းတွေမှာရှိကြကုန်သောမြင်အမမြင်အလူနာမြမတတ္တဝါအလုံးတို့သည် ဘေယံခတ်သိမ့်ငြိမ်းကြပါစေတောတာခတ်သိမ့်ငြိမ်းကြပါစေဆင်းရဲခတ်သိမ့်ငြိမ်းကြပါစေနှလုံးစိတ်ဝါအေးချမ်းကြပါစေ ငါတို့နေထိုင်ရာဤမြို့ကြီးတစ်မြို့လုံးမှာရှိကြကုန်သောမြို့ဆောင်နမင်းကြီးများနှင့်တကွာအလုံးသောမြင်အပ်မမြင်အပ်လူနာမြမာတတ္တဝါအလုံးတို့သည်ဘေးရန်ခတ်သိမ့်ငြိမ်းကြပါစေဒေါသခတ်သိမ့်ငြိမ်းကြပါစေ ဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေမြို့ကြီးတစ်မြို့လုံးရဲ့အပေါ်မှာစိတ်ကိုဖြန့်လိုက်ပါမိမိတို့နေထိုင်တဲ့မြို့ကြီးတစ်မြို့လုံးရဲ့အပေါ်ကနေပြီးတော့မေတ္တာဓာတ်တွေနဲ့လွှမ်းခြုံပြီးတော့မြို့ပိုင်းနယ်ပိုင်းကွင်းပိုင်းတွေကအစအ လူနာမြမာတတ္တဝါတွေငါနဲ့ထပ်တူထပ်မြအလုံးကျမ်းမာပါစေချမ်းသာပါစေလို့မေတ္တာစိတ်ကိုဖြန့်ကျက်ရအောင်ဤမျိုးကြီးတစ်မျိုးလုံးမှာရှိကြကုန်သောလူနာမြမာတတ္တဝါအလုံးတို့သည်ဘေးရန်ခတ်သိမ့်ငြိမ်ကြပါစေ ဒေါသခတ်သိမ်းငြိမ်းကြပါစေဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေဤမျိုးကြီးတစ်မျိုးလုံးမှာရှိကြကုန်သောလူနာမြမတတ္တဝါအလုံးတို့သည် ဘေးရန်ခတ်သိမ့်ငြိမ်ကြပါစေဒေါသခတ်သိမ့်ငြိမ်ကြပါစေစေရခတ်သိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ ဤနိုင်ငံကြီးတစ်ခုလုံးတွင်မှရှိကြကုန်သောမိမိတို့နေရာနိုင်ငံကြီးတစ်ခုလုံးကိုခြုံပြီးတော့အာယုံယူလိုက်ပါမိမိတို့နေတဲ့နိုင်ငံကြီးအတွင်းမှာရှိကြတဲ့လူနာမြမတတ္တဝါအားလုံးငါနဲ့ထပ်တူထပ်မြကြမှာကြပါစေချမ်းသာကြပါစေလို့ကိုယ်လည်းမစင်ရခြင်းတလို့သူတို့လည်းမစင်ရပါစေနဲ့ ကိုယ်လည်းစိုးရိမ်ကြောင်းကြတွေမဖြစ်ခြင်းသလိုသူတို့လည်းမဖြစ်ပါစေနဲ့လို့မေတ္တာစိတ်ကိုရှေ့ထားပြီးတော့မိမိတို့နေတဲ့နိုင်ငံကြီးတစ်ခုလုံးကိုပို့မယ်ဤနိုင်ငံကြီးတစ်ခုလုံးတွင်မှာ ရှိကြကုန်သောလူနာမြမသတ္တဝါလုံးတို့သည်ဘေးရန်ခတ်သိမ့်ငြိမ့်ကြပါစေ ဒေါသခတ်သိမ့်ငြိမ်းကြပါစေဆင်းရဲခတ်သိမ့်ငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေဤနိုင်ငံကြီးတစ်ခုလုံးတွင်မှာရှိကြကုန်သောလူနာမြမတတ္တဝါလုံးတို့သည်ဘေးရန်ခတ်သိမ့်ငြိမ်းကြပါစေ ဒေါသခတ်သိမ့်ငြိမ်းကြပါစေဆင်းရဲခတ်သိမ့်ငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေဤနိုင်ငံကြီးတစ်ခုလုံးတွင်မှရှိကြကုန်သောလူနာမြမတတဝါအလုံးတို့သည် ဘေးရန်ခတ်သိမ့်ငြိမ်းကြပါစေဒေါသခတ်သိမ့်ငြိမ်းကြပါစေဆင်းရဲခတ်သိမ့်ငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ ဦးဇင်းတို့တွေအလုံးမိတင်ပြီးတော့နေထိုင်တဲ့ဤကဘာလောကကြီးမှာရှိကြတဲ့လူနာမြမသတ္တဝါတွေအကျွန်ုပ်နဲ့ထပ်တူထပ်မြကြမ်းမာကြပါစေချမ်းသာကြပါစေလို့ဒီကမ္ဘာလောကကြီးတစ်ခုလုံးမှာရှိကြတဲ့တ attva တွေအကုန်လုံးကြမ်းမာခြင်းကြတယ်ချမ်းသာခြင်းကြတယ် ငါနဲ့ထတ်တူထတ်မြအကျွန်ုပ်နဲ့ထတ်တူထတ်မြချမ်းသာပါစေချမ်းသာပါစေလို့အလုံးကိုဖြန်းပြီးတော့ကမ္ဘာလောကကြီးတစ်ခုလုံးကိုကြည့်ကမ္ဘာမြေပြင်ပေါ်မှာမိတဲ့နေထိုင်၍နေကြတဲ့လူနာမြမတ attva တွေကြမ်းမာလို့ချမ်းသာကြပါစေလို့စိတ်ကိုညှုပ်ပြီးတော့ပို့ ကဘာသူကဘာသာလူနတ်မြမာတတ္တဝါအလုံးတို့သည်ဘေးရန်ခတ်သိမ့်ငြိမ်းကြပါစေဒေါသခတ်သိမ့်ငြိမ်းကြပါစေဆင်းရဲခတ်သိမ့်ငြိမ်းကြပါစေ နှလုံးစိတ်ဝမ်းအေးချမ်းကြပါစေကဘာသူကဘာသာလူနာမြမတတ္တဝါအလုံးတို့သည်ဘေးရန်ခတ်သိမ့်ငြိမ်ကြပါစေဒေါသခတ်သိမ့်ငြိမ်ကြပါစေ ဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေကဘာသူကဘာသာလူနာမြမတ္တဝါအလုံးတို့သည်ဘေးရန်ခတ်သိမ်းငြိမ်းကြပါစေ ဒေါသခသိမ့်ငြိမ်းကြပါစေဆင်းရဲခသိမ့်ငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ ကြဝဠာတိုက်တသောတွင်မှရှိကြတဲ့လူနာမြမတ attva အလုံးကိုမေတ္တာဖြန့်မယ်နေနဲ့လနဲ့ပါတဲ့ဤနေစကြဝဠာမျိုးအလုံးတသောသုလာလောကရဒီတသောကိုအလုံးချုံပြီးတော့မေတ္တာတွေပို့ကြမယ် ဤစကြဝဠာတိုက်တသောတွင်မှရှိကြကုန်သော လူနာမြမတတ္တဝါအလုံးတို့သည်ဘေးရန်ခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေဆင်းရဲခသိမ့်ငြိမ်ကြပါစေ နှလုံးစိတ်ဝမ်းအေးချမ်းကြပါစေစัจ java လာဒိုက်တသောတွင်မှာရှိကြကုန်သောလူနာမြမသတ္တဝါလုံးတို့သည်ဘေးရန်ခတ်သိမ့်ငြိမ့်ကြပါစေ ဒေါသခသိမ့်ငြိမ်းကြပါစေဆင်းရဲခသိမ့်ငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေစကြဝဠာတိုက်တောင်းတွင်မှရှိကြကုန်သောလူနာမြမာတတဝါအာလုံးတို့သည် ဘေယံခါသိမ့်ငြိမ်ကြပါစေဒေါသခါသိမ့်ငြိမ်ကြပါစေဆင်းရဲခါသိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ ရသော်ဘုရားရှင်ကိုရောမြတ်ကြီးရဲ့အာနာဇက်ပြန့်နှံ့ရာယရဏတုတ်တို့ခန္ဓာတုတ်တို့အာနာဇက်ပြန့်နှံ့ရာဖြစ်တဲ့စัจ java လာဂရေတသိမ့်ထိအာယုံကိုညှတ်ပြီးတော့ဖြတ်မယ်စัจ java လာဂရေတသိမ့်တွင်မှရှိကြကုန်သောလူနာမြမတတဝါအလုံးတို့သည် ဘေးရန်ခတ်သိမ့်ငြိမ့်ကြပါစေဒေါသခတ်သိမ့်ငြိမ့်ကြပါစေဆင်းရဲခတ်သိမ့်ငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ စကြဝဠာကရေတသိန်းတွင်မာရှိကြကုန်သောလူနာမြမသတ္တဝါအလုံးတို့သည်ဘေးရန်ခသိမ့်ငြိမ့်ကြပါစေဒေါသခသိမ့်ငြိမ့်ကြပါစေ ဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေစကြဝဠာကရေတသိမ့်တွင်မှရှိကြကုန်သောလူနာမြမသတ္တဝါအလုံးတို့သည် ဘေးရန်ခသိမ့်ငြိမ့်ကြပါစေဒေါသခသိမ့်ငြိမ့်ကြပါစေစေရခသိမ့်ငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေစัจ java လာကလေးတသိမ့်ကနေပြီးတော့နောက်ထပ်ဆက်ပြီးတော့ မရေမတွက်နိုင်သော အနန္တစัจ java လာအနန္တတတ္တဝါတွေရှိသေးတယ်တဲ့အလုံးသောအနန္တစัจ java လာအနန္တတတ္တဝါအပေါင်းတို့သည်ဆိုပြီးတော့အလုံးစัจ java လာမရေမတွက်နိုင်သော အရှိရသွားလည်းမဆုံးဘူးအနောက်ရသွားလည်းမဆုံးဘူးတောင်းရသွားလည်းမဆုံးဘူးမြောက်ရသွားလည်းမဆုံးဘူးအဆုံးနိုင်တဲ့အဆုံးချမ်းအပိုင်းခြားမရှိတဲ့အနန္တစัจ java လာအနန္တတတ္တဝါတွေ ကျမ်းမာကြပါစေချမ်းသာကြပါစေကိုယ်နဲ့ဖက်တူထက်မြတ်မေတ္တာစိတ်ကိုထားပြီးတော့ပို့ကြမယ်အလုံးသောအနန္တစัจ java လာအနန္တတတ္တဝါပေါင်းတို့သည်ဘေးရန်ခတ်သိမ်းငြိမ်းကြပါစေဒေါသခတ်သိမ်းငြိမ်းကြပါစေ ဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ အနန္တစัจ java လာအနန္တတတ္တဝါအပေါင်းအလုံးတို့သည်ဘေယံခသိငြိမ့်ကြပါစေဒေါသခသိငြိမ့်ကြပါစေစေယခသိငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ အနန္တာစัจ java လာအနန္တာတတ္တဝါအလုံးတို့သည်ဘေးရန်ခတ်သိမ်းငြိမ်းကြပါစေဒေါသခတ်သိမ်းငြိမ်းကြပါစေဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ ရက်ဆယ်မျက်နှာလဲအလုံးလှဲပြီးတော့မေတ္တာပို့ပါဦးမယ်ဟိုးရှိလောကရာကြီးတစ်ခုလုံးမဆုံးနိုင်သောအနန္တစัจ java လာပြီအနန္တတတ္တဝါတွေရှိတယ်အဲ့ဒီရှိလောကရာကြီးတစ်ခုလုံးမှာ ရှေးရ၌ရှိကြကုန်သောအနန္တစัจ java လာအနန္တတတ္တဝါအလုံးတို့သည်ဘေးရန်ခတ်သိမ်းငြိမ်းကြပါစေဒေါသခတ်သိမ်းငြိမ်းကြပါစေစေရခတ်သိမ်းငြိမ်းကြပါစေ နှလုံးစိတ်ဝမ်းအေးချမ်းကြပါစေ အနောက်ရ၌ရှိကြကုန်သောအနန္တစัจ java လာအနန္တနဗျာအနန္တတတဝါအလုံးတို့သည်ဘေယံခသိမ့်ငြိမ်းကြပါစေဒေါသခသိမ့်ငြိမ်းကြပါစေ ဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေတောင်ရ၌ရှိကြကုန်သောအနန္တစကြဝဠာအနန္တတတဝါအလုံးတို့သည်ဘေယံခသိမ့်ငြိမ်းကြပါစေ ဒေါသခတ်သိမ်းငြိမ့်ကြပါစေဆင်းရဲခတ်သိမ်းငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေမြောက်ရ၌ရှိကြကုန်သောနန္ဒာစัจ java လာနန္ဒာတတဝအလုံးတို့သည်ဘေးရန်ခတ်သိမ်းငြိမ့်ကြပါစေ ဒေါသခသိမ့်ငြိမ့်ကြပါစေဆေယခသိမ့်ငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအရှိတောင်တောင်ရဏရှိကြကုန်သောနန္ဒစကြဝဠာနန္ဒတတ္တဝါအလုံးတို့သည်ဘေယံခသိမ့်ငြိမ့်ကြပါစေဒေါသခသိမ့်ငြိမ့်ကြပါစေ ဆင်းရဲခါသိမ့်ငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအနောက်မြောက်တော်ယန္နာရှိကြကုန်သောအနန္တစัจ java လာအနန္တတတဝအလုံးတို့သည်ဘေယံခါသိမ့်ငြိမ့်ကြပါစေဒေါသခါသိမ့်ငြိမ့်ကြပါစေဆင်းရဲခါသိမ့်ငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ ရှိမြောက်တောင်ရ၌ကြည်ကြကုန်သောအနန္တစัจ java လာအနန္တတတဝအလုံးတို့သည်ဘေးရန်ခတ်သိမ်းငြိမ့်ကြပါစေဒေါသခတ်သိမ်းငြိမ့်ကြပါစေဆင်းရဲခတ်သိမ်းငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ အနောက်တောင်တောင်ယာနာရှိကြကုန်သောနန္ဒစကြဝဠာအနန္တတတ္တဝအလုံးတို့သည်ဘေယံခသိမ့်ငိမ့်ညာပါစေဒေါသခသိမ့်ငိမ့်ညာပါစေစေယခသိမ့်ငိမ့်ညာပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ အောင်ရထဝန်းကျင်၌ရှိကြကုန်သောအနန္တစัจ java လာ အပေဘုံသာ အနန္တတတ္တဝါအလုံးတို့သည်ဘေးရန်ခသိမ့်ငြိမ့်ကြပါစေဒေါသခသိမ့်ငြိမ့်ကြပါစေစေယခသိမ့်ငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ အထေယထဝဉ္ဉ္နာရှိကြကုန်သောနန္ဒစကြဝဠာနန္ဒနဗျမအလုံးတို့သည်ဘေယံခသိငိမ့်ကြပါစေဒေါသခသိငိမ့်ကြပါစေစေယခသိငိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ ိုဆောင်နာအိမ်ဆောင်နာကြောင်းဆောင်နာဝင်းဆောင်နာမျိုးဆောင်နာနယ်ဆောင်နာပယ်ဆောင်နာအာဂါသဇိုးဘုံမဇိုးယုတ်ကဇိုးအပေါင်းတို့ဘေယံခသိမ့်ငြိမ့်ကြပါစေဒေါသခသိမ့်ငြိမ့်ကြပါစေဆင်းရဲခသိမ့်ငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ ဥစ္စာဆောင်ရှင်တန်နဲ့ရှင်တချို့ဘုရောများနှင့်နဂါဂလုံးဂုံမံယက္ခရက္ခဂန္ဓဘာနာပေါင်းတို့ဘေယံခသိမ့်ငိမ့်ကြပါစေဒေါသခသိမ့်ငိမ့်ကြပါစေဆင်းရဲခသိမ့်ငိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ အရှေကျွန်းနောက်ကျွန်းတောင်ကျွန်းမြောက်ကျွန်းနဲ့စัจ java လာသင်္ချေနန္ဒနာရှိကြအကုန်သောဒိဋ္ဌိရှင်မိဋ္ဌိရှင်ဝိဇာနာမင်းမြမမင်းနဲ့တရားမင်းအပေါင်းအရိယာဒေဝီပေါင်းသူတော်ကောင်းတို့ဘေးရန်ခတ်သိမ့်ငြိမ့်ကြပါစေ ဒေါသခသိမ့်ငြိမ့်ကြပါစေဆင်းရဲခသိမ့်ငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေတတရထနာမင်ဝိရုလကနာမင်ဝိရုပကနာမင်ကုဝေဒနာမင်ကြီးနေသာရောသမီရောကျွေရမောင်မမိတ္တာပေါင်းတို့ဘေးရန်ခသိမ့်ငြိမ့်ကြပါစေ ဒေါသခသိမ့်ငြိမ့်ညပါစေဆင်းရဲခသိမ့်ငြိမ့်ညပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေသူရတတိဇန္ဒီစရှိသောဒေဝီဒေဝအပေါင်းအားလုံးတို့ အလုံးသောနတ်ဒေဝတာအပေါင်းတို့ဘေးရန်ခါသိမ့်ငြိမ့်ကြပါစေဒေါသခါသိမ့်ငြိမ့်ကြပါစေဆင်းရဲခါသိမ့်ငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ အာလုံသောသုံးသတဖုံသာတတ္တဝါပေါင်းတို့သည်ဘေးရန်ခသိမ့်ငြိမ့်ကြပါစေဒေါသခသိမ့်ငြိမ့်ကြပါစေဆင်းရဲခသိမ့်ငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ အာလုံသောသုံးသတ္တပုံသာတ္တဝါပေါင်းတို့သည်ဘေးရန်ခသိမ့်ငြိမ့်ကြပါစေဒေါသခသိမ့်ငြိမ့်ကြပါစေဆင်းရဲခသိမ့်ငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအာလုံသောသုံးသတ္တပုံသာတ္တဝါပေါင်းတို့သည် ဘေယံခသိမ့်ငြိမ့်ကြပါစေဒေါသခသိမ့်ငြိမ့်ကြပါစေစေယခသိမ့်ငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ အလုံးသောသုံးသက်တဖုံသာတ attva ပေါင်းတို့သည်ဘေးရန်ခတ်သိမ့်ငြိမ့်ကြပါစေဒေါသခတ်သိမ့်ငြိမ့်ကြပါစေဆင်းရဲခတ်သိမ့်ငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ အာလုံးသောတ attva တွေကျမ်းမာလို့ချမ်းသာကြပါစေအာလုံးသောတ attva တွေကျမ်းမာလို့ချမ်းသာကြပါစေနောက်ဆုံးတော့ခြုံပြီးတော့အာလုံးသောတ attva တွေ ကျမ်းမာပါစေချမ်းသာပါစေဆိုပြီးခြုံပြီးပို့ရတယ်မိမိအထူးရည်ညွှန်းပြီးတော့ပို့ခြင်းတဲ့ပုဂ္ဂိုလ်များရှိရင် သူတို့မျက်နှာကိုမြင်အောင်ကြည့်ပြီးတော့ပို့လို့ရပါတယ်ကိုယ့်ရဲ့တော့ကိုယ့်ရဲ့ဆွေမျိုးကိုယ့်ရဲ့ကျမ်းမာရေးမကောင်းနေတဲ့ကိုယ့်ရဲ့ဆွေတွေမျိုးတွေရှိရင်လည်းသူတို့မျက်တာမျက်နှာလေးကိုမြင်အောင်ကြည့်မျက်နှာလေးပုံကိုပေါ်အောင်ဖော် ဟောပြီးတော့ကြမ်းမာလို့ချမ်းသာပါစေဘေးရန်ခတ်သိမ်းအေးငြိမ်ပါစေဒေါသခတ်သိမ်းအေးငြိမ်ပါစေဆင်းရဲခတ်သိမ်းအေးငြိမ်ပါစေနှလုံးစိတ်ဝမ်းအေးချမ်းပါစေ ဒီလောက်ကလည်းမလဲဖြန့်ဖြန့်ဖို့ပါမိမိတို့နှစ်သက်တဲ့ပုံကိုယ်တွေပို့ခြင်းတဲ့ပုံကိုယ်တွေလည်းသူတို့ရဲ့မျက်နှာမြင်အောင်ကြည့်ပြီးတော့ပို့ပေးပါနုညံ့တဲ့တိမ်မွေ့တဲ့မေတ္တာစိတ်ကိုဖြစ်ပေါ်ပြီးတော့ဒေါသတွေတောကတွေစိတ်ထဲမှာကင်းနေအောင်ပို့ပေးပါကိုယ့်ရဲ့စိတ်မှာပေါ်လာတဲ့ဒေါသတွေမကျေနပ်မှုတွေဘာတစ်ခုမှကိုယ့်ရဲ့စိတ်ထဲမှာအကိမ့်မခံပါနဲ့ စိတ်ကိုကြည်လင်အောင်ထားပြီးတော့ပို့ပေးပါအလုံးသောလူနာမြမတ္တဝါတွေချမ်းမလို့ချမ်းသာကြပါစေလို့။သွားရင်လာရင်ရရင်ထိုင်ရင်လျှောက်ရင်နဲ့အကုန်လုံးလှက်ပတ်ပို့ပြီးအဲ့ဒီတိုင်းပို့လို့ရပါတယ်။ ယောဂီတို့အိန္ဒိယလေးတွေစစ်ထားလိုက်ပါတော့စိတ်လေးတွေရှော့ချဖြည့်ချတင်းမထားနဲ့ကြက်မထားနဲ့စိတ်ကိုငြိမ်အောင်ထားအေးအောင်ထားအေးအေးပြီးဆိုရင်အလုံးဒိဋ္ဌံပါရမီတဏှာပြည့်ပါပြီအလုံးဖြုတ်လို့ရပါပြီ။